ခန်းကြီး20အငယ်1မှ8တဖန်မောရှိအားသာရဖျားကတင်ဒီဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာဣဒရေလအမျိုးသားဖြစ်စေဣဒရေလအမျိုး၌တဲနေသောတပန်းအမျိုးသားဖြစ်စေမိမိသားကို မောလုတ်ဖျားအားဆက်ကပ်တော်သူသည် အသေးသက်ချင်းကို အမှန်ခံရမည်ပြည်သားတို့လည်းခဲနှင့် ပြည့်ရကြမည်ငါတရှင်းရာဌာနတော်ကိုညှဉ်းညူးစေလျက် ငါတန်ရှင်းသောနာမတော်ကိုရှုတ်ချလျက်မိမိသားကို မောလုတ်ဖျားအားဆက်ကပ်သောသူကိုငါသည် မျက်နှာထား၍သူ၏အမျိုးမှပယ်ရှင်းမည်မိမိသားကို မောလုတ်ဖျားအားဆက်ကပ်သောသူကိုပြည်သားတို့သည်အမှုမထားမတတ်ဖဲနေလျင် ထိုတို့နေသောသူနှင့်သူ၏အိမ်သူအိမ်သားတို့ကိုငါသည်မျက်နှာထား၍ထိုသူကို၎င်းသူနှင့်အတူ မောလုတ်ဖျားထံ၌မှားယွင်းသောသူကို၎င်းသူတို့အမျိုးမှပယ်ရှင်းမည်လမ်းလွဲ၍နတ်ဝင်သူဆုံးလုတ်သူနောက်သို့လိုက်လျက်မှားယွင်းသောသူကိုငါသည်မျက်နှာထား၍သူ၏အမျိုးမှပယ်ရှင်းမည်တင်တို့၏ဖျားသခင်ငါထာဝရဖျားသည်တန်ရှင်းသောကြောင့်တင်တို့သည် ကိုကိုတန်ရှင်းစေ၍တန်ရှင်းခြင်းရှိကြလော့ငါနီးနိတရတို့ကိုကျင့်ဆောင်ရကြမည် ငါသည်သင်တို့ကိုတန်ရှင်းစေသောသာဝရဖျားဖြစ်၏အငယ်ကူမ27မိဘကို ချိန်ဆသောသူတိုင်းအသေးသက်ချင်းကိုအမှန်ခံရမည်မိဘကို ချိန်ဆသောကြောင့်တည်တိုက်သောအပြစ်ရှိ၏သူမယားကို ပြစ်မှားသောသူသည်မှားယွင်းသောမိမနှင့်တကားအသေးသက်ချင်းကိုအမှန်ခံရမည်ကိုအဖအ၏မယားနှင့် တင့်နေသောသူသည်အဖနှင့်သာဆိုင်သောအရာကို ပြစ်မှားသောကြောင့်ထိုမိမနှင့်တကွအသေးသက်ချင်းကိုအမှန်ခံရမည်တေတိုက်သောအပြစ်ရှိ၏ယောက်ျားသည်ကိုချွေးမနှင့်တင့်နေလျင်ထိုသူနှစ်ယောက်တို့သည်ယွန်ရှာပွေသောယောနောချင်းကို ပြုသောကြောင့်အသေးသက်ချင်းကိုအမှန်ခံရမည်တေတိုက်သောအပြစ်ရှိ၏မိမနှင့်ပေါင်းဖော်တကဲ့သို့ယောက်ျားချင်းပေါင်းဖော်လျင် ထိုသူနှစ်ယောက်တို့သည်ရွံရှာပွေသောအမှုကိုပြုသောကြောင့်အသေးတတ်ခြင်းကိုအမှန်ခံရမည်တေတိုက်သောအပြစ်ရှိ၏ယောက်ျားသည်သမီးနှင့်အမိကိုမယားပြုလျင် မတရားသောအမှုဖြစ်၏တင်တို့တွင် မတရားသောအမှုမရှိစေခြင်းငှာထိုသူသုံးယောက်တို့ကိုမိရှို့ရမည်ယောက်ျားသည်တရိษံနှင့်ပေါင်းဖော်လျင် အသေးတတ်ခြင်းကို အမှန်ခံရမည်ထိုတရိษံကိုလည်းတတ်ရမည်မိမသည်လည်းမိမိနှင့်တရိษံ၏ ပေါင်းဖော်ခြင်းကိုခံလျင် ထိုမိမနှင့်တရိษံသည်အသေးသက်ခြင်းကို အမှန်ခံရမည်တေတိုက်သောအပြစ်ရှိ၏ယောက်ျားသည်အဖ၏သမီးအမိ၏သမီးဖြစ်သောမိမိနှမနှင့်တင့်နေလျင် မတရားသောအမှုဖြစ်၏ထိုသူတို့သည်အမျိုးသားချင်းတို့ရှေ့မောက်၌ပယ်ရှင်းခြင်းကိုခံရကြမည်ထိုယောက်ျားသည်နှမနှင့်တင့်နေသောကြောင့်မိမိအပြစ်ကိုခံရမည် ။ယောက်ျားသည်ဥတုရောက်လျက်ရှိသောမိန်းမနှင့်သင့်နေလျှင်၊ထိုသူတို့သည်သဘောတူ၍သွေးသွန်အနာကိုထင်ရှားစေသောကြောင့်၊သူတို့အမျိုးမှပယ်ရှင်းခြင်းကိုခံရကြမည်။အဘ၏နှမ၊အမိ၏ညီမနှင့် မသင့်မနေရ။ထိုသို့သောပေါက်ဘော်ရင်းနှင့်သင့်နေသော သူတို့သည်မိမိအပြစ်ကိုခံရကြမည်။အဘ၏ညီအစ်ကိုမယားနှင့် တင့်နေလင်အဖအီညီကိုနှင့်သာဆိုင်သောအရာကို ပြစ်မှားသောကြောင့်ထိုသူတို့သည်မိမိအပြစ်ကိုခံရသဖြင့်တသက်လုံးသားမရဘဲနေရလိမ့်မည်ညီကိုဤမယားနှင့်တင့်နေလင်ညီညူးသော အမှုဖြစ်၏ညီကိုနှင့်သာဆိုင်သောအရာကို ပြစ်မှားသောကြောင့်ထိုသူတို့သည်သားမရဘဲနေရလိမ့်မည်အငယ်22မှ29 သင်တို့ကိုငါပို့ဆောင်၍နေရာချသောပြည်သည်မအော့အံစေခြင်းငှါ၊သင်တို့သည်ငါစီရင်ထုံးဖွဲ့သမျှတို့ကိုကျင့်ဆောင်ရမည်။သင်တို့ရှေ့မှငါနှင်ထုတ်သောလူအမျိုးမျိုးတို့၏ဘာသာဓလေ့သို့မလိုက်ရ။သူတို့သည် ထိုသို့သောအမှုခပ်သိမ်းတို့ကို ပြုသောကြောင့်ငါရွံရှာ၏။သူတို့ပြည်တည်းဟူသောနို့နှင့်ပျားရည်စီးသောပြည်ကိုသင်တို့သည်အမွေခံစေခြင်းငှါငါအပိုင်ပေးမည်ဟု ငါအမိန်တော်ရှိပြီငါသည်တင်တို့ကိုအခြားသောအမျိုးနှင့် ခွဲထားသောတင်တို့ဖျားသခင်သာရဖျားဖြစ်၏ထိုအကြောင်းကြောင့်စင်ကြယ်သောသားမစင်ကြယ်သောသားစင်ကြယ်သောငှက်မစင်ကြယ်သောငှက်တို့ကိုပိုင်းခြားရမည်ငါခွဲထားသည့်အတိုင်းမစင်ကြယ်သောသားငှက်မြေပေါ်မှတွတ်တတ်သောတရိษံတစုံတစ်ခုအပြင်ကိုကိုကိုရွှန်ရှားပွဲမဖြစ်စေရ ငါထာဝရဘုရားတန်ရှင်းသည်ဖြစ်၍သင်တို့ကိုငါအလိုရှိသည်ဖြင့်အခြားသောအမျိုးနှင့်ခွဲထားသောကြောင့်ငါအဖို့တန်ရှင်းခြင်း ရှိရကြမည်ယောက်ျားဖြစ်စေမိန်းမဖြစ်စေနတ်ဝင်သောသူ ဆုံးလုပ်သောသူသည်အသေးသက်ခြင်းကို အမှန်ခံရမည်ထိုသို့သောသူကို ခဲနှင့်ပြည့်ရကြမည်သူ၌တေတိုက်သောအပြစ်ရှိသည်ဟု မိန်တော်မူ၏